သက္ကနိပါဒပါဠိဒီကူမြောက်ပတ္တကသုတ်တံဆိုတတ်တဲ့အနေနဲ့ပြောခဲ့ပါတယ်အဲဒီသုတ်တံကမြင်ကြတဲ့အတိုင်းရှင်းသုံးနိုင်လို့ရှိရင်ကိုယ့်ကိုယ်ရာရှင်းသုံးတဲ့မှာလည်းပဲအနေကျလာပြီးတော့ကိုယ်မှာတရားတွေကြည့်ဝသွားတဲ့အခါ အတိလှဖို့ကတော့သိကြပါတယ်။နောက်လို့နေကြနာအတိလှတရားတော်လို့သုံးဖို့နေကြနာအတိလှဂုံ6ပါးတရားတော်ကဂုံရတရားပေါ့။ဒါပြောခဲ့ပါတယ်။ဒါပေမဲ့လို့အများစုအမိနဲ့ကတော့အနေကြနာကိုရစဉ်းစားသူကဆက်ရှားရှားပါပဲ။ စဉ်းစားပြီးမယ်လို့အကဲလက်ပြီးအမိကြာကြီးအတွက်ရှင်းသုံးဖို့ရံပေါ့လေအဆင့်ရောက်မလာဘူးရှင်းသုံးဖို့အဆင့်ရောက်လာကြလို့ရှိရင်လည်းပဲစက်တော့နတ်နတ်ယူတီတီလေးလေးစားစားအာမထုတ်ဖြစ်ယူတီတီလေးလေးစားစားအားတော့ထုတ်ပါရဲ့ဒါပေမဲ့လို့အတိနှက်နိုင်လောက်တဲ့အဖြစ် အနေကျလာအယူချင်းနေမပြည့်သေးပဲနဲ့အကြောင်းအားလျော်စွာတရားကထွက်သွားရတာလည်းပဲရှိတယ်။အချို့လည်းပဲငါသောကပိုင်းကပြောခဲ့တဲ့ဟာတွေပေါ့လေအနေကျလာဖို့အတိလဖို့ကြံစည်စဉ်းစားမှုရှိခဲ့တယ်တရားနဲ့လည်းလည်းပဲရောက်ခဲ့တယ်။ရောက်တဲ့အခါမှာလည်းပဲမြတ်စွာဘုရားကုသမတဲ့အတိုင်းအနေကျလာဖို့လမ်းစဉ်ကိုညွှန်ပြတဲ့ တရားကိုလည်းပဲယူတည်တည်လေးလေးစားစားနဲ့စိတ်စိတ်စားစားနဲ့လည်းပဲအားထုတ်တယ်။တကယ်ကြည့်ရတဲ့ဒီလည်းပဲအားထုတ်တယ်။အားထုတ်တော့ဒီလိုအားထုတ်တယ်ဆိုတဲ့ကူကအနိစ္စနာမှုကိုအညီတွေးကိုဖြည့်သွားပါပြီ။နေကြနာပြီဆိုလို့ရှိရင်ဗဏိနဲ့သိရသိရအပီလည်းပဲလှသွားပါပြီ။ပတ္တကမရဏ ကောင်းသောသိခြင်းတတ္တကကာလကိရိယာကောင်းသောကိုယ်လွန်ခြင်းနဲ့ဒါရရသွားပါတယ်အများစုအနေနဲ့ကတော့လူအခြေအနေရောက်မလာပါဘူးအများစုအနေနဲ့ကတော့လောကီလုပ်ငန်းကိစ္စဒါရင်းနဲ့တော့ရှင်ကုန်ကြတာလောကီကိစ္စကြီးပြောဆိုပြီးတော့ ဒီဝေးကိစ္စတွေကာမဂုဏ်ကိစ္စတွေဒီနောက်ကိစ္စတွေဒါတွေပြောဆိုပြီးတော့ဒါတွေနဲ့အကုန်ကုန်ကြတာလောကီကိစ္စတွေဆောင်းရတော့ပြန်မတော့အိတ်ခုနဲ့အကုန်ကုန်ခဲ့တာအပေါင်းအသင်းနဲ့ဝေးနဲ့မျိုးနဲ့မိသားစုနဲ့ဘာအပေါင်းအသင်းနဲ့ဒီထဲမှာပဲမြင့်မွန်းပြီးတော့အကုန်ကုန်ခဲ့တာဒါတော့အမြင်အကြားအစရှိတဲ့ဒီလိုဟာတွေနဲ့ ဆက်ဆက်ပြီးတော့အဲ့ဒါမှာပဲตายာကြီးသွန်းပြီးတော့နမုန်းကြတာသနာဒိဋ္ဌိမာနဒီတရားတွေသိခံရပြီးတော့သူတို့ရဲ့ချက်ထွင်ခွင့်ပေါ့အဲ့ဒီတရားနဲ့မကင်းစကောင်းတဲ့ပုဂ္ဂိုလ်ကိုတန်တရာကလွတ်ထွက်ခွင့်မရအောင်လို့ကြံ့ကြအောင်လို့လုပ်ပြီးတဲ့တရားတွေကိုကိုကလက်ခံထားတာ ဒါကြီးသိခံလိုက်ရတာသိခံတော့သူတို့ရဲ့ဆယ်လေခံနေတဲ့ခံတွေရတာဒီတော့ကောက်တဲ့ချလိုက်လို့ရှိရင်ဒီပုဂ္ဂိုလ်ဟာခုနတန်တရားကလုံမြောက်ရေးအတွက်အနေကျလာတဲ့ဂုဏ်ကြီးချင်းတွေရှင်းခြင်းကိုရာပြက်ကွက်နေပြီခုနပြောခဲ့တဲ့ဟာတွေနဲ့အလကားကအချိန်ကုန်နေပြီဒါတွေကမြင်မွနေပြီဒီမှာ စိတ်တွေစိတ်ထားတွေမဟန်လို့ကိုယ်မူရာနှုတ်မူရာတွေကြမ်းတမ်းပြီးတော့သိုးသွားတဲ့ကိုယ်နှုတ်အပြုအမူတွေပေါ့လေဒါရင်းနဲ့ပဲအချိန်ကုန်ပြီးတော့အဲဒီဒီစိတ်ထဲမှာပဲမြင်မွနေပြီလို့ဒီလိုပေါက်ထုတ်ချရမှာပဲဒါဒီထဲမှာမြင်မွနေလို့ရှိရင်ဒီပုဂ္ဂိုလ်ဟာဒီဘဝဇောကပဲတက်နိုင်တော့မလဲနည်းနည်းမှမတက်နိုင်တော့ဘူး ပြီးတော့အဲ့လိုအခြေအနေမျိုးကကိုယ့်ကိုယ်ကိုပေါ့ဒီထုတ်တယ်ကျေကျင်းတဲ့နည်းတွေပေါ့ဒီလားလေပြီးတော့လက်ပြကြကြရှင်းသုံးဖို့မပြတ်မကွက်ဖို့အရေးကြီးတယ်ပြုဝါသွားရှင်းသုံးပြီးတော့ကိုယ့်ကိုယ်ကိုအဲ့ဒီအခြေအနေမျိုးတွေကကျေကျင်းပြီးတော့သိရဲ့ငြိမ့်တဲ့နိဗ္ဗာန်ကုန်းထက်မှာပေါ့လို့ဆက်တင်ဖို့ဒါလိုအပ်ပါတယ် အသက်အရွယ်ကြီးမှဆိုလို့ရှိရင်တော့တော်တော်မလွယ်ဘူးဖြစ်တယ်တော်တော်ကိုမလွယ်တာပါအများစုအနေနဲ့တွက်လိုက်မယ်ဆိုလို့ရှိရင်တော့အလကားသားပဲချိန်လို့ကျုံပြီးတော့အဲဒီဓမ္မပဲမြင်မှုပြီးတော့နေတာဒီကံဒီရွတ်တော့ရောက်တဲ့အခါကျမှလာပြီးတော့အထုတ်ကြတော့တဲတော့မလွယ်ဘူးပေါ့မိမိပြေတော့ပေါ့ပေါ်ဆားဆားနဲ့ကြောင်တင်းတဲ့အချက်တွေကိုကြောင်ချပြီးတော့ရတယ် ဆောင်သိတဲ့အချက်ကိုလည်းဆောင်စားပြီးဆောင်စားရမယ့်ဟာတွေပြက်ကွက်တာဆောင်သိတဲ့အချက်တွေကိုလည်းပဲတော်တော်လေးသိထားရတဲ့အထိဆောင်ဖို့ရပြက်ကွက်ခဲ့တာပေါ့ပမာဒတရားတွေနဲ့ပဲဒါနဲ့ပဲကြီးခဲ့ရတာကိုယ့်ဘဝကိုတွေးကြည့်မယ်ဆိုလို့ရှိရင်တော့တိတိကျကျပြည့်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော်တော်ကြောက်စရာကောင်းပါတယ်တော်တော်ကြောက်စရာကောင်းပါတယ်အများကြီးကြောက်စရာကောင်းတယ်မတော်တဆဒီကံဤတစ်ချက်မှာ မကြည်လင်းတဲ့စိတ်ကလေးနဲ့တေးသွားရလို့ရှိရင်အဲ့ဒီမကြည်လင်းတဲ့စိတ်နဲ့ဆက်ပြီးတော့ပြုလုပ်ခဲ့တဲ့အကုသိုလ်ဒုစိတ်တွေကအကောင်းတဲ့ဘဝဆွဲချသွားမှာအခုလိုတိရိစ္ဆာန်ဘဝမျိုးပေါ့လေဒီဘဝမျိုးရောက်သွားလို့ရှိရင်တိတ်မလွယ်တော့ဘူးအဲ့ဒီဘဝဆိုရောက်သွားတဲ့ပုဂ္ဂိုလ်တွေအညမိနာခာရိကာဣထဝတ္တတိဒုဗ္ဗလခာရိကာဆိုတာဣထဤတိရိစ္ဆာန်လိုဘဝဆို၌အညအညမိနာခာရိကာ ချင်းချင်း၎င်းနဲ့၎င်းရရဲ့ဆက်ဆက်တပ်ဖြတ်စားတော့ရှင်းဒီဝတ္တတိလည်းပတ်ရှင်းနေတယ်ငယ်တဲ့ကောင်လေးကိုအဲဒီကြီးတဲ့ကောင်ကမြင်စေတပ်ဖြတ်စားတော့အဲဒီကောင်ကလည်းပဲသူနိုင်တဲ့ကောင်တကောင်ကပေါ်လာတာပါပဲအဲ့ဒီနိုင်တဲ့အကောင်ကလည်းပဲခြားနိုင်တဲ့အကောင်ကပေါ်ပေါ်လာတာပါဒါမှမဟုတ်အများမများခါရုတာဆိုရှင်ရှင်ရဲ့ဆက်ဆက်တပ်ဖြတ်စားတော့တယ်လေပတ်ပြီးတော့ရှင်းတယ် ဒုဗ္ဗလခါရီကအားနေတဲ့တ attva ကိုအားများတဲ့တ attva ကအနိုင်ကျင့်ပြီးတော့စားတော့နေတာပြီးတော့ဒီလိုဘဝဆိုးရောက်သွားလို့ယတိရဲ့လက်တွဲမှာတလူလူတလုံးလုံးနဲ့မကြည့်လင်းတဲ့စိတ်နဲ့သိရလို့ရှိရင်ဒီတ attva ဟာအဲ့ဒီလိုဘဝဆိုးကဘယ်နည်းနဲ့မှမတက်နိုင်တော့ဘူးသိကြတယ်အဲ့ဒီဖြစ်တွေကိုလေးလေးနက်နက်စဉ်းစားဖို့လိုအပ်ပါတယ် အဲ့ဒီအဖြစ်ဆိုးတွေကလွတ်ဖို့ဆိုတာကကိစ္စမများစကားနေစေအိတ်နေမူလီကိုရီပြောလေနိလောက်မပြည့်ချက်မူကြောင်းတွေနေကြနာသေလကုံ၆တွေဆိုတဲ့အဲ့ဒီကုံ၆တွေပြည့်စုံဖို့ကမပြတ်မကွက်မမိမလျောတဲ့တတိတရားထားကြဖို့နာရေးကြည့်ပါလားချိန်လောမှတတိရရှိပြီးတော့အထုံမယ်ဆိုလို့ရှိရင်စိတ်ရှင်သလောက် ကိုကမလိုက်နိုင်တော့တရားကလည်းပဲမပေါက်ရောက်ဘူးပေါက်ရောက်တော့မှအချိန်ကြီးယူရမှာအချိန်ကြီးဆုံးခါလေးအမှန်ကျိုးစားဖို့အရေးကြီးပါတယ်ချိန်လွန်သွားပြီလေလို့ရှိသမျှအားလေးရှင်းပြထုတ်ပြီးတော့မြတ်စွာဘုရားသုဆုံးမကျေအတိုင်းအနန္တရှင်ရှင်ဆရာတော်ဘုရားရဲ့ဩဝါဒအရသယုတ်တသိနဲ့စိတ်စိတ်ဆက်ဆက်နဲ့သုံးစားအားထုတ်လို့ရှိရင်တော့ဒီဘဝမှာတမက်တခုတော့ရရှိနိုင်ပါလေတမက်တခုရရှိသွားပြီဆိုလို့ရှိရင် ပယ်နဲ့ဆက်တဲ့ကိလေသာဝတ်တော်ကယုံတက်ပြီးတော့ပေါ့လေအပယ်လွတ်ရဘယ်ကလွတ်ရအနိဗ္ဗာန်ကုန်ထက်ကိုယ့်ကိုယ်ကိုဆက်တင်ပြီးလားကတင်ပြီးလားဖြစ်သွားနိုင်ရရှိပါတယ်အဲဒီတော့အချိန်ဒီမှာမရောက်သေးဘူးဆိုလို့ရှိရင်တော့မလွယ်ပါဘူးမလွယ်ပါဘူးဘုရားစဉ်းစားကြည့်လိုက်ဆိုတော့မလွယ်တာဒါကြောင့်မြတ်စွာဘုရားကတတ္တဝါတွေဟာအများစုအနေနဲ့ကိလေသာပွက်တော်တဲ့မှာပဲပြည်ပြည်ဖြစ်နေကြတယ် အဲ့တော့အသင့်အသင့်နှလုံးသွင်းပြီးတော့သိจิตသားတို့လည်းပဲကိလေသာပွေတော့ကနေပြီးတော့ကိုယ့်ကိုယ်ကိုဆက်တင်ကြဆိုတဲ့အနတ္တိကိုပါတဲ့ဂါထာလေးကိုဂါထာဒေသနာမြတ်စွာဘုရားဟောကြားပါတယ်ဒီဒေသနာလေးဟာအမှန်မှတ်သားစရာကောင်းတယ်လူငယ်လူရွယ်တွေအထူးအားဖြင့်အရွယ်ကြီးမှတရားထုတ်ရတဲ့ပုဂ္ဂိုလ်တွေဟာ တရားမန်နေကျင်းပြီးတော့ပေါ့လေရှိတယ်ညအာသိမြင်ထုတ်ပြီးတော့အစိမ်ဟုန်နဲ့ကျိုးစားအထုတ်လို့ရှိဖြစ်နိုင်ပါသေးတယ်ဆိုတာပေါ့လေအားပေးတဲ့အမိနဲ့ဒီနေ့သတ္တန်လေးဆင်ပြီးတော့လည်းတရားဟောရမယ်မြတ်စွာဘုရားဟောကြားထားတဲ့တရားတော်ကတော့အပ္ပမဒရတာဟောတာသစိတ်တမနုရက္ခထဒုက္ခဥဒ္ဒရထတနာအင်္ဂေသံတော်ဝကုံစရောတဲ့ဒီကဝေငါ့စေတယံတော်များတို့

အပမာဒတရား၌ကြော်ပိုက်ကြသူတို့သည်ဟောတာပြီးကြကုန်တော်တဲ့စိတ္တတို့စိတ္တတို့မပေါ်ကြနဲ့နော်ကြောင်းတဲ့အချက်တွေကိုကြောင်းဖို့အပြတ်ပွက်ကြနဲ့နော်ဆောင်းတဲ့အချက်တွေကိုဤတဏ္ဍာမှာတော်တော်သိချတဲ့ရှိရှိခြင်းကိုမပြတ်ပွက်ကြနဲ့နော်အဲ့ဒီအလုံးနဲ့ချိန်ကုန်ကြပါအဲ့ဒီအလုံးနဲ့ချိန်ကုန်တယ်ဆိုလို့ရှိရင်အဲ့ဒီမှာပျော်ပိုက်ပျော်ပိုက်တယ်လို့ခေါ်ရတာပါအဲ့ဒီအလုံးမှာပျော်ပိုက်ကြ သစိတ်တမနုရခတသစိတ်တမိမိရဲ့စိတ်ကလေးကိုအနုရခတကိလေသာဖြစ်ခွင့်မရအောင်ကိလေသာမှာစောက်ရှောက်ကာကွယ်ကြကုန်တော်တဲ့အလိုက်တင်နေတယ်ဆိုလို့ရှိရင်မိမိရဲ့စိတ်ရှင်မှာအတိုင်းအတာမရှိကိလေသာတွေဝင်ရောက်ပြီးတော့နှိမ့်ဆက်နေတာပဲမြင်မှုနဲ့စပြီးတော့ကိလေသာတွေဝင်တော့ကိုယ်စိတ်ဝင်စားတဲ့ဖြစ်เสียကြိုက်เสียလေးတွေဆိုချင်းမှုကြမှုပေါ်တဲ့လောဘ တိုက်တာနဲ့ပိုးပြီးတော့လွန်သွားတဲ့လောဘလည်းဖြစ်တာပြိုးပြခြင်းလောဘလည်းဖြစ်တာမကျေနပ်စရာတွေဆုံတွေ့ပြီဆိုလို့ရှိရင်ဒေါသဂုဏ်ယူစရာအောင်နဲ့တွေ့ပြီဆိုလို့ရှိရင်မောဟမနာလိုမှုဝန်တိုမှုမနာလိုစရာဝန်တိုစရာဒီအရင်းနဲ့တွေ့ပြီဆိုလို့ရှိရင်မနာလိုမှုဝန်တိုမှုမကြည့်ပြနိုင်မှုပေါ့ဒါကြီးကြည့်ရတာကုသိုလ်ကကောင်းကျိုးရတယ်အကုသိုလ်ကသုဖြစ်တွေရတယ်ဆိုတဲ့အမြင်မှရှိရမယ်သာဟိုဘာလို့လို့ ကုသိုလ်လုပ်လိုက်ကျိုးမရအကုသိုလ်လုပ်လိုက်ကျိုးမရအပြစ်မရှိอืมပြုသမျှဟာတွေလည်းကားကြည့်ပဲလောကမှာမိဘဆိုတာလည်းပဲမရှိဘူးမိဘယူသည်လို့လည်းပဲအကျိုးမရမိဘတော်ကားလို့လည်းပဲအပြစ်မရစသည်ပေါ့ဟိုသူတို့မနေနိုင်လို့ယူယူခြင်းကပဲဒီမှာဖြစ်လာတာဘာကျေးဇူးတင်ရရှိတယ်စသည်ပေါ့ဒီလောကမှာအမြင်မှားရဖြစ်ကုန်ပြီတိရစ္ဆာန်လောကသွားဖို့ညာရှိရှိနေကြတာ အဲ့ဒီလိုအနေမျိုးလည်းဖြစ်သွားနိုင်တယ်မျိုးမျိုးပေါ့လေဒါတော့ကိလေသာတွေရဲ့အလိုလိုက်လို့ရှိရင်ဘယ်လောက်အတိုင်းသာအထိအပြစ်တွေရနိုင်တယ်ဆိုတာမသိတာပေါ့ကုသိုလ်တွေပွားလို့ရှိရင်ဒီကင်ကောင်းကျိုးရလို့ကောင်းကျိုးတရားတွေပေါ့ကောင်းကျိုးရတရားတွေရှိဖို့လို့ရှိရင်ဘယ်လောက်အထိအကျိုးကျေးဇူးရှိနိုင်တယ်ဆိုတာနောက်ဆုံးအဲနောက်တမလို့ဆိုတာတော့ထားပါတော့နိဗ္ဗာန်ဆိုတာထားပါတော့အပြစ်ကင်းအောင်နေရလို့ရှိရင်အခုလောကမှာလူလူကျင့်ဝင်နဲ့ပြည့်စုံပြီးတော့လူသားပြည်သားတဲ့အကျိုးလေး ဒါတွေရကုန်တော့မသိအယူတွေလွဲပြီးတော့ဒီဖြစ်နေဖြစ်တာအဲဒီအယူလွဲခြင်းကြောင့်ရနိုင်တဲ့အပြစ်တွေမိုင်မဲမှုတွေပေါ့မိုင်မဲမှုမိုင်အဲရနိုင်တဲ့အပြစ်တွေပေါ့ကောင်းတာလို့လို့ရနိုင်တဲ့အကျိုးတွေပေါ့မသိတာမလိမ္မာတာပေါ့မိုင်မဲတာပေါ့မောဟစိတ်ရှင်မှာအဲ့ဒါတွေဝင်နေတာပဲလူတွေကဆိုလို့ရှိရင်ဒီကြုံတွေ့ရတဲ့အာရုံနဲ့စပြီးတော့ကိလေသာတွေဖြစ်ခံရပြီးတော့ကိလေသာပွက်တော်တဲ့မှာပဲ ပြည့်ပြည့်ကြီးတော့ဆင်းနေကြတာပဲပြည့်ဆင်းနေတော့အဲ့ဒီတည်းမှာပဲတခါတည်းနစ်မွန်းပြီးတော့ကိလေသာကင်းရဆင်းရဲကင်းရဖြစ်တဲ့ဂုံးထက်မရောက်နိုင်တော့ဘူးတစ်ဆင်းနဲ့ပြည့်ဆင်းနေကြတာပဲအဲ့လိုအနေမျိုးမြတ်စွာဘုရားမြင်တော်မူတော့သစိတမနုရခတသစိတမိမိရဲ့စိတ်ကိုအနုရခတကိလေသာမှစောက်ရှောက်ကာကွယ်ကြကုန်တော်တဲ့မိရဲ့စိတ်ကလေး လောဘဒေါသမောဟကိလေသာတွေဆောက်ရှောက်ကာကွယ်ပါထိန်းချုပ်ပေးပါဒီလိုဆိုတယ်ပင်ကင်ညွန်ပြောင်း၌တန်တော့နေနေရနေတော့တဏိပင်ကေတန်တော့နုနေရနေတော့ဂုံစရောစင်ကြီးဒီဂုံစရောစစ်သုံးအဲမင်းလုံးစစ်ပွဲအောင်စင်ကြီးဒီဒုက္ခပဂရိညွန်ပြောင်းမှာအတ္တနာမိမိကိုဥဒ္ဒရတိဤဝါရှိသည်များအားရှိမည်ဆိုပြီးတော့အရှင်အဟုန်ဖြင့် သုံးထည့်ရောက်အောင်ရုပ်တဲ့တကယ်လို့သူမေပြခြင်းจิตသားတို့ဒီလေးဒုက္ခကိလေသာရုပ်တော်ညွန်ပွဲမှာအတ္တနာမိမိကိုယ်ကိုဥဒ္ဒရထကိလေသာကင်းရာကုန်းထက်သို့ရောက်တဲ့အထိစေတင်ရုံတက်ကြကုန်လောတဲ့မြတ်စွာဘုရားမိကြတယ်သိကောင်းတဲ့ဒီဟာတွေကနာကောင်းတဲ့ဟာတွေဗမာမှုနဲ့မှတ်ဖို့ဆိုလို့ရှိရင် အပမာဒရတာဟောတာမမေ့မှု၌ယောပိုက်ကြလေမမေ့မှုမမေ့မှုဆိုတာကတတိနဲ့မကွေမကွာနေမှုတတိနဲ့မကွေမကွာနေမှုဆိုတာတတိအမြဲတမ်းချက်မှုတတိအမြဲတမ်းချက်တယ်ဆိုတာကမတော်တာတွေရှောင်ရှားဖို့ဝတ္တရားမပြက်ကွက်တာပေါ့တော်တာတွေဆောင်ပွားဖို့ဝတ္တရားမပြက်ကွက်တာပေါ့ပြက်ကွက်တာ အပမာဒဆိုတာမမိမ့်မလျော့ဆိုတာမပြက်ကွက်တာမပြက်ကွက်မှုနဲ့ကြော်ပိုက်ကြလို့ဒီလိုဆိုလိုတယ်မမေ့မှုနဲ့ကြော်ပိုက်ကြလေသတ္တိတမှုရကတမိမိရဲ့စိတ်ကလေးကိုကိလေသာမှကာကွယ်စောက်ကြောက်ကြမိမိစိတ်ဓာတ်စောင့်ကြမသွေစောင့်ကြကြလေဆိုတော့စောင့်ကြမသွေအများမပြစောင့်ကြကြ နုနိစင်ကြီးသာမိလူလေနုနဲ့နေတဲ့စင်ကြီးကိုသန္တမူလာထားပြီးတော့မူလာထားပြီးတော့အဲကိုယ့်ဘဝကိုပေါ့လေသတင်ကြပါဆိုတာသန္တမူလာပြတယ်တော့နုနိစင်ကြီးသာမိလူလေကိလေဝဲယုံကိလေဝဲယုံထွက်ကဲတင်လေတဲ့ကိလေဝဲထဲကနေပြီးတော့ယုံပါတဲ့ယုံပါတဲ့ ကုန်းထက်ရောက်အောင်ယုံအဲကုန်းထက်ရောက်တဲ့အထိယုံပြီဆိုလို့ရှိရင်ဒါကိုယ့်ကိုကတည်ရရောက်သွားတာပဲကိလေဝေဒနဲ့နေလို့ရှိရင်တော့ဒါကိလေဝေဒပဲဝေဒနေရတာကိုပြောသလိုဖြစ်ပြီးတော့ပြည့်မြင့်သွားလို့ရှိရင်တော့အဲ့ဒါကုန်းထက်ပြီးတော့ကုန်းထက်ရောက်မှအဲ့ဒီဘေးကြီးကလွတ်ပြီးတော့ချမ်းသာမှာကိုကုန်းထက်မြောက်သေးလို့ရှိရင်တော့ချမ်းသာတယ်ပေါ့ဒါကိလေသာပွေတော်က နေပြီးတော့ယုံပေးပါယုံပြီးတော့ကုန်းထက်ရောက်တဲ့အထိယုံပေးပါကဲတင်ပါလို့ဆိုပြီးကိလေဝေယုံထွက်ကဲတင်လေဗမာမှုနဲ့ဆိုတော့လွယ်ပါမှားရတယ်ကဲအဲ့ဒါလေးဆိုပြီးမှဒီဒီဒေသနာဒါကအမွန်စဖြစ်ပေါ်လာတယ်ဆိုတော့ပြောရမယ်မမေ့မှု၌ကြော်ပိုက်ကြလေမမေ့မှု၌ကြော်ပိုက်ကြလေ မိမိစိတ်ဓာတ်စောင့်ကြမသွေမိမိစိတ်ဓာတ်စောင့်ကြမသွေနုနစ်စင်ကြီးသံမိယူလေကိလေဝယ်ယုံထွက်ကြခြင်းလေကိလေဝယ်ယုံထွက်ကြခြင်းလေမမေ့မှု၌အဲမမေ့မှု၌ကြော်ပိုက်ကြလေ မမေ့မှု၌ကြော်ဝဲကြလေမိမိစိတ်ဓာတ်စောင့်ကြမသွေနုနစ်စင်ကြီးသံမိอยู่လေကိလေဘွဲ့ယုံထွက်ကြတင်လေမမေ့မှု၌ကြော်ပိုက်ကြလေမိမိစိတ်ဓာတ်စောင့်ကြမသွေနုနစ်စင်ကြီးသံမိอยู่လေ ကိလေဝေယုံထွက်ကဲတင်လေအဲအပမဒါရတာဟောထခေါ်တဲ့ဒေသနာကိုမြတ်စွာဘုရားတာဝတိမြုပ်စေတုံကျောင်းတော်မှာသတင်းသုံးတော်မူနေတော့မူနေခြင်းပါဝေယကခေါ်တဲ့စစ်သုံးစစ်ပွဲမှာအသုံးပြုဆင်ကြီးအကြောင်းပြပြီးတော့ဒီမှာဟောကြတာဒီနေ့တော့အခါမှာ ဒီစင်ကြီးဟာဆိုလို့ရှိရင်ကျုံမိလူငယ်စဉ်ကတော့အမနာကိုအာကုံပလနဲ့ပြည့်စုံပြီးတော့စစ်ပွဲမှာပေါ့ဒီအသုံးကြီးတော့အောင်ပွဲကြီးရတာနောက်တစ်ပြေးပြေးယူရွင့်အိုမင်းလာတာသရဝါဒဝေကဘာဟာတော်ဆိုတာပေါ့သရလေးဟုံကဖြည့်စည်းနှိမ့်သက်တယ် ဒါတရားတရားကြောင့်ဖြစ်တဲ့လေပေါ့ဒီမှာပစ္စည်းနှိစ္စပစ္စည်းနှိစ္စတော့တဏှိတဲ့တဏှိအသားတွေကလည်းပဲညော့လာညော့ညော့ရဲရဲဖြစ်လာအကြီးကြီးတွန့်သွေးသားတွေကလည်းပဲခန်းချောက်ဆိုတော့ခွန်အားကမရှိကျုံမြင့်နုနယ်တုန်းကတော့တိုက်တိုင်းအောင်ဆိုတဲ့အတိုင်းပေါ့အမှန်တော့တွက်လက်ချက်ချတာအရွယ်ကြီးကကြသွားတဲ့ခါကျတော့ခုနသရာအဲသရာလေးအဟုံက ပြည်စည်းနှိမ့်ဆက်တော့အသားလေးကိုခန်းချောက်ပြီးတော့ခွန်အားတွေထုတ်သွားတာအခုဒီမှာ90ကျော်ကိုကြီးတွေပေါ့အသားတွေထုတ်သွားတာအကြီးကြီးတွန့်ပြီးတော့တွဲလေးကြီးကြအသွေးတွေလည်းပဲထုတ်သွားတာခန်းချောက်သွားတာပေါ့တကယ်ပြီးတော့နေရာမပြအဲ့ဒီလိုရှိတော့မှဒီအညစ်တာကြီးကဆင်းပြီးတော့သွားတာသူအိုက်တော့ဒီလက်စိန်မလို့နဲ့သူပါဆင်းသွားတော့ကျွန့်ပေါ်တဲ့နင့်နေတာတခါတည်းကုန်း ပြန်ပြီးတော့မတက်နိုင်တော့ဘူးဒီတမှာအရွယ်ယူရင်အုံမင်းတဲ့ပုဂ္ဂိုလ်များအနေလေးတည်းများကြပါလို့ရှိရင်တော်တော်နဲ့မထနိုင်ဘူးဒီလိုလေကျွင်းမြင့်နုလည်းအရွယ်များတော့အောက်ကြပြီးလည်းဇက်ကလေးတို့ပြန်ပြီးတော့တွတ်တွတ်လည်းထနိုင်တယ်ဘူးကြီးများတော့ထနိုင်ထိုင်ပြီးတော်တော်နဲ့မထနိုင်တော့ထပြီးလို့ရှိရင်လည်းထိုင်ရတာလည်းမသက်တာအခု90ကျော်ဘူးကြီးတွေဆိုရင်အဲ့ဒီအဲ့ဒီရှင်ဘူးကြီးတွေဖြစ်နေဟိုတုန်းကတော့ အရွယ်ကကောင်းတာအိုင်အာဂုဏနဲ့ပြည့်စုံတာပေါ့ခုနစီကြီးတို့အာဂုဏနဲ့ပြည့်စုံတာပေါ့သရာတိအဟုန်ကပြည်စည်းနေတဲ့တော့တွေးသားတွေခန်းချောက်ပြီးတော့ခွန်အားတွေဆုပ်ယူပြီးတော့တရားတော်မှာထိုင်နာထတာကိုယ်ရဆန်းတာတွေရတယ်မတွက်လည်းမချက်ချတော့ယုတ်ကမတွက်လည်းမချက်ချတော့သိက္ခာလည်းပဲမတွက်တော့ဘူးထုံထိုင်းနိုင်ဖြစ်လာတာလဲပြီးလို့ရှိရင်တော်တော်နဲ့မထတော့ဘူးသူစိတ်ကြီးလည်းပဲ ရည်ကြီးတဲ့ဆင်းသွားတဲ့ကပွဲထဲနေနေတော့ဒါလည်းကုန်းတဲ့ကိုသူ့အင်အားနဲ့မရုပ်တက်နိုင်တော့ဘူးအဲ့တော့လူများသူကဆင်ကြီးပွဲထဲနေနေတာတွေ့တော့ဩဒီလောက်အကုန်လားနဲ့ဆင်ကြီးဟာဆင်ကြီးတော်မှဒီလိုခွန်အပလဆုပ်ယုပ်တဲ့အနေမျိုးရောက်ရသေးတယ်ကိုဆိုတာပေါ့ပြောကြဆိုကြတာပေါ့ဒီလည်းပဲအာဘဒုဝဆင်းဘယ်ဖို့ပါပြင်ငယ်တုန်းကတော့တန်လုံးမြန်လုံးဆိုတော့ ဆက်လိုက်လိုက်တာအခုတော့ဒီလိုတန်တော့မြန်တော့ဆက်လိုက်တဲ့အရွယ်လေးတော့မှဒီလိုဒုက္ခလအားနေတဲ့အနေမျိုးရောက်သွားပြီပြောကြဆိုကြတာပါတာဝေကအနေနဲ့ပြောတာဖြစ်ပါလိမ့်မယ်ဒီသတင်းကိုရှင်မြင်နာပေါက်သွားတယ်ရှင်မြင်ကဆင်းဆရာခေါ်ပြီးတော့ဆရာလုပ်ပါအောင်ဆင်းကြီးတော့ဘွယ်တဲ့နေ့နေပြီဒီဘွယ်တဲ့ကနေပြီးတော့စေတင်ပါအောင်ခဲပါအောင်ပေါ့လေဆင်းဆရာကိုအမိတ်ပေးလိုက်ပါတယ် ပြီးတော့ဒီမိတ်နာခံပြီးတော့ဆင်ဆရာကဖြစ်တယ်နီးစဉ်းစားရတာဒီစင်ကြီးကစစ်ပွဲတိုင်းသူကအောင်ခဲ့တဲ့စင်ကြီးကိုဒီဆိုတော့ဒီစင်ကြီးကိုစစ်တံပေးရလို့ရှိရင်တော့စိတ်အားတွေတက်ကြွပြီးတော့ဟိုလေအရှင်ဟုံးနဲ့သူ့ဟာသူယုံတယ်ပြီးတော့ကုန်းထက်ရောက်မှာပဲဆိုတာစဉ်းစားနေတယ်အခုခေတ်ဆိုလို့ရှိရင်တော့ဂရိနဲ့ဆွဲတင်လိုက်လောလောနေမှာပါဘုရားကဂရိနေပါလိမ့်ပဲရှိတယ် ပညာတွေစိတ်သားတွေထိုးပြီးတော့ပေါ့ကုန်းနဲ့ကောတင်ရတာဒီရှင်ကြီးကိုကုန်းနဲ့ကောတင်ဖို့ဆိုတာလည်းမလွယ်ဘူးပေါ့ဘွယ်သေးဆိုတော့တော်တော်မလွယ်တာလှုပ်လေမြုပ်လေဆိုတော့ဘွယ်နဲ့ပြပါတယ်အဲ့ဒါပဲလှုပ်ကြတော့မယ်အဲ့တော့စိတ်အားတွေတွဲပြီးတော့ပေါ့လေကယ်ဖို့ရဆင်ကဆင်ဆရာကဆင်လိမ့်ဆင်ဆရာကလည်းကြံစည်ရတာကြံဖန်ရတာပေါ့ဒါစိတ်ဆင်ကြီးမြင်နေလောက်တဲ့ဆင်ကြီးကြားနိုင်လောက်တဲ့နေရာဌာနမှာ စိတ်အင်္ဂါ၄ပါးစိဥတွေပြပြီးတော့စိတ်စီစိမောင်းနေတကားလဲကိုတိခတ်ခိုင်းတာခိုင်းတာဒီတန်ကြရတယ်ဆိုတော့ငကောကစစ်ပွဲပွဲတိုင်းပွဲတိုင်းနှွဲခဲ့တဲ့ရှင်ကြီးကဒီတန်နေကြတော့စိတ်ကတကားလဲကြွမာနဇာတိကောဝေကေနဥဋ္ဌာယခလေပဋိတ္တိဆိုတာပေါ့ဒီတန်နေတိလိုက်တယ်မနတွေကြွလာတာစိတ်တွေတခါတည်းထက်တဲ့တန်တာဖြစ် မှန်တွင်းလိုက်တာစိတ်မှန်ကြီးတွင်းလိုက်တာတခါအာငါတိုက်ပွဲတော့ဒီတပွဲတော့နှိုးရအောင်ပါပဲဆိုတဲ့အနေနဲ့ပေါ့စိတ်မှန်ကြီးတွင်းလိုက်တာဒီလည်းပဲရွယ်ကြသွားတဲ့ပုဂ္ဂိုလ်များတော့စိတ်မှန်တော့ဘယ်လောက်များတင်းနေတော့မသိဘူးမှာဒီပွဲတော့ငါတို့နောက်နောက်ဆုံးနှိုးရတာပဲဆိုပြီးတော့စိတ်မှမတင်းပဲနဲ့ညာဦးရသလောက်ပဲလေပါရမီပြည့်ုံများပဲရှင်နည်းလေးတည်ရတော်ပါပြီဆိုတဲ့ပြော့နေနဲ့စိတ်ထားမျိုးမဟုတ်ပဲနဲ့အိုးလူငယ်တွေတော့ရသေးတာ ဘာလို့လူကြီးလည်းမရနေရမလဲရဒီလိုသိမှလို့ရမှာတရားမှလို့ရမှာမဟုတ်တဲ့နေရာမှာအပြစ်မကင်းတဲ့နေရာမှာကမမထားတတ်ကြဒီလိုအပြစ်ကင်းတဲ့နေရာအခုလိုထက်တန်းစားကုလိုတရားတွေရှင်းလုံးတဲ့နေရာမှာတော့စိတ်မှနေသွင်းရမယ်သူတို့ဖြစ်တယ်ငါလည်းဖြစ်ရဒီလိုပေါ့ဒီလိုသိချင်းလိုက်လို့ရှိရင်တရားအရှိန်အဟုန်အောင်ဝယ်ကောင်းတော့အောင်မထွက်လာပါဝိရိယတွေလည်းပဲကောင်းအောင်ထွက်လာဝိရိယထွက်တဲ့လောက်တတိယလည်းသမာဓိပေါ့ဒီပညာတွေလည်းဒါကြတဲ့ထူးခြားခြားထွက်လာတယ်နော် အဲ့လိုဖြစ်လာပြီဆိုလို့ရှိရင်ကိလေသာပွေတော်ထဲမှာပြည့်စင်တဲ့ဘုဟုမဟုတ်တော့ဘူးပေါ့ကိလေသာပွေတော်ထဲမှာပြည့်စင်တဲ့ပုဂ္ဂိုလ်မဟုတ်တော့ဘူးပေါ့ကိလေသာလွတ်ရာပေါ့တုံးထက်ရုပ်တက်နေတာပေါ့စိတ်မှသိအရေးကြီးတယ်စိတ်မှသိအရေးကြီးတယ်ဒီလေဒီဘဝတည်းလောက်ပါပြီနောက်ဘဝမှာပဲဆိုတော့နောက်ဖျားပွင့်မှာပဲဆိုတော့ဒီလိုညောတဲ့ပုဂ္ဂိုလ်လည်းရှိသေးတာပဲဓမ္မဟုတ်လား ဒီလောက်ဒီလောက်ပါပြီအိမ်ရောက်လိုက်ချိန်လည်းဒီလိုပဲမှတ်သွားရမှာပါပဲဆိုတော့ဒီလိုလျှော့သေးချပြီးတော့သက်တာရှိတယ်စိတ်မှမတင်တဲ့ပုဂ္ဂိုလ်တွေမှာအရွယ်ကြသလောက်စိတ်အားတွေကလည်းကြပြီးတော့ဗောလေဓမ္မစိတ်မှမတင်ဘူးစိတ်မှမတင်ဘူးอืมဟောဒီစိတ်ကြီးကသင်္ဆရာရဲ့လိမ္မာပန်းနာမှုကြောင့်သူမြင်တော့ကြားတော့တဲ့နေရာမှာစိတ်အင်္ဂါ၄ပါးစိဥ်တွေကြပြီးတော့စိစီစီမောင်းနေခါတဲ့ကိုရိုက်ခတ် ကြည့်စီလိုက်တဲ့အခါမှာဒီအတန်ကြားရတော့ဒီချင်းရတွေမြင်ရတော့ကလည်းစိတ်မှန်နေကြတယ်တင်းပြီးတော့အောင်မှာဒီတပွဲတော့ငါတော့နှွှဲအောင်မှာပဲဟာဆိုကတဲ့တမအစိမ့်အဟုန်နဲ့ရုပ်တက်လိုက်တာဘုံပေါ်ရောက်သွားတယ်တဲ့ဘယ်နဲ့တော့ပဝေကစီကြီးတို့စီမကာကြီးတို့ပဝေကစီမကာကြီးတို့ဘယ်လိုပဝေကယောဂီတွေကကြီးတွေဘယ်လိုတော့ဟမ်အဲ့ဒါ ဉာဏ်နှောင်းတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီလိုအာသရာလေးကရိုက်ခတ်လို့အသာအသွေးတွေခန်းချောက်ပြီးတော့အဲ့ဒီလိုသရတုပ္ပလအရွယ်ရောက်မှအားထုတ်မယ်ဆိုလို့ရှိရင်မလွယ်ပြမလွယ်ပြမလွယ်ပြမလေးအာရင်ကြီးတို့လောမှာအာရင်ကြီးတို့တိုက်ခိုက်မှာဒါမှအောင်ပွဲရတာဟုတ်လားဒီမှာစစ်ပွဲမှာအသုံးပြုလို့မရတော့ဘူးဒီစီးမြဘေးမဲ့ထွက်ထားတာမြတ်ထွက်ထားတာ တိုက်တဲ့အောင်သင်ကြီးဆိုတော့လည်းပဲမတတ်ရနိုင်ဘူးပေါ့ဒီကျေးလေးလေးမဲ့လုပ်ထားတာကအခုလည်းပဲဘေးမဲ့နေမှလည်းဒီပါတယ်ဒေါ်လောက်ပါပြီဒေါ်စုဒေါ်လောက်ပါပြီအဲ့ဒါမလားအဲ့ဒီလိုမတက်ကြပါနဲ့မာနဇာတိဇာတိကောသတ္တိဝေကေနဥဋ္ဌာယထလေပဋိတဟိတဲ့မာနဇာတိကောငကိုတဲ့ကိုကဒီစိတ်မှန်ရှိတဲ့သင်ကြီးဟာမလေခုခါတဲ့မန်နေသွားလိုက်ဝေကေနဥဋ္ဌာယတဲ့ခါ ရှိသမျှစိတ်အဟုန်အရှိန်အဟုန်နဲ့တကားတဲ့ကုန်းချလိုက်တာယုံတက်လိုက်တာပါခလီပဋိတ္တိကုန်းထက်ရောက်သွားတယ်တဲ့ဘယ်နဲ့တော့ဘဝေကတကာကြီးတို့တော်တော်လေးမှယုံကြရဲ့တရားစစ်စစ်ကြည့်လို့ရှိရင်တော့ဒီနေ့လာလဲမဲပြမစိုးပဲတွေ့နေတယ်တော့ကောင်းကောင်းယုံမပေါ်ဘူးအဲ့လားအဲ့ဒီအခြေအနေကိုရန်တော်များကမြင်ရတော့တွေ့ရတော့အကြောင်း ပြန်ရောက်တဲ့အခါမြတ်စွာဘုရားကိုလျှောက်ထားပြတယ်မြတ်စွာဘုရားကတရားတော်ကိုလှုပ်လိုက်တယ်ဒေနာဘေခဝေဟတ္တိနာတကတိပင်ကဒုက္ခတော့အတ္တဥဒတော်တဲ့ဒိဋ္ဌိငိုင်းစေတာယဟန်တော်များတို့ဒေနာဟတ္တိနာထိုးနုံနဲ့လို့စိတ်မြအားကိုဖြစ်နေထုတ်ပြီးတော့အရှင်ဟောင်းနဲ့ရုပ်လို့ကုန်းထဲရောက်သွားတော့ဆင်ကြီးတွေတဲ့ဘဝိကဆင်ကြီးတွေပေါ့ ပဂတိပင်ကဒုက္ခတော့ပဂတိညွန်ပြောင်းမှအတ္တမိမိကိုယ်ကိုဥဒ္ဒတော်ဥဒ္ဒတော်ထုတ်တယ်ကဲတင်လေပြီတဲ့ကုန်းထေရောင်ကလည်းထုတ်တယ်ကဲတင်လိုက်တယ်တဲ့သူမေပနာသင်္ချစ်သားတို့ကကိလေသာဒုက္ခတော်ကိလေသာတွေတော့ညွန်ညွန်ပြောင်းမှကိလေသာတွေတော့ပွဲတော်မှအတ္တနာမိမိကိုယ်ကို ဥဒ္ဒရထထုတ်တဲ့ကတိညာကုန်တော်သင်္ချေသားတို့လည်းပဲကတိညာတဲ့ဟာဒီမှာသူမိပ္ပနာသင်္ချေသားတို့ဒီကကိလေသာသင်္ကေကိလေသာတွေသောညွန်ပွက်၌ပက္ခန္ဓာပြည့်ပြည့်ချင်းစင်နေကြကုန်၏ကိလေသာကိုတည်းပြည့်ပြည့်ချင်းနေတယ်ဟုတ်တယ်လားကိလေသာကိုတည်းပြည့်ပြည့်ချင်းနေတယ်ဆိုတာ ဟမ်မြင်ရကြနေရဆရာတိရတိရနေပြီးတော့ဘာမှတတိမထားဘူးတတိထားနိုင်တော့ဟောလည်းပဲစိတ်အားမဆက်ဆရာမဆက်တော့တတိတွေလောပြီးတော့စိတ်ကြည့်ကြည့်ပြဲပြီးတော့မြင်ရတဲ့အာရုံနဲ့ဆက်ပြီးတော့ပြီးတော့လောဘဖြစ်ရဲ့အရိတဲ့နဲ့သွားပြီနင့်သွားဘူးလားအဲအတိုင်းသာမရှိမုံကြမျက်စရာတွေနဲ့တွေ့ပြီဆိုလို့ရှိရင်ကြုံတွေ့ပြီဆိုဘယ်လိုနေတော့မုံမျက်မှုအဲဒီခါနဲ့နဲ့သွားတာပဲတနှုံနှုံနဲ့မပေးဘူး လောဘကိစ္စနဲ့ကြုံတဲ့အခါမှာတနှုတ်နှုတ်ဖြစ်တယ်လို့သမယုံယုံနဲ့မပြီးဘူးလက်ပြီးထုတ်နေတာဘယ်ထက်နေနေလဲလုံးမလားအဲ့တော့မြတ်ကြရနေပြီးတော့ကိလေသာတွေကဖြစ်နေတော့ကိလေသာနဲ့မဖြစ်ရအောင်ကိလေသာပွေတော့ကအချိန်ချိန်မိုက်ချိန်မိုင်းလေးတွေပေါ့လေလွတ်လွတ်သွားအောင်လို့လုံးတရမယ်ကဒီတိုင်းနဲ့ကြောင်းညမထားပဲနဲ့တတိတွေလုပ်ပြီးတော့စိတ်ဆူကြီးတွေကြည်ပြီးတော့ခါတဲ့ဒီတော့ပြည့်စုံနေကြတယ်သင်ကြီးကတော့ကိုယ့်ကိုယ်ကိုပฏิညုံဘောကနေပြီးတော့ ပြည့်တညာအင်ရရှိနေထုတ်ပြီးတော့ရုပ်တယ်လို့သုံးထည့်ရောက်သွားတယ်တဲ့တင်းချစ်သားတွေကတော့တတိတွေလွတ်ပြီးတော့ကိလေသာပွက်ထဲကြီးကြီးဆင်းနေကြတယ်တဲ့အဟုတ်တယ်လားဒီချစ်သားတွေဆိုတာယဟန်တော်တွေပြောတာမဟုတ်ဘူးနော်ဒီယဟန်တော်တွေပြောတာမဟုတ်ဘူးအကုန်လုံးအကုန်လုံးသတ္တဝါတွေသတ္တမထိုကြောင့်ယောနိတော်ပတဟိတဝါယောနိတော်ပတဟိတဝါအတင့်အတင့် နှလုံးသွင်းရှုမှလေရှုမိပြီးသိစိတ်သားတွေဒီကိလေသာဒုက္ခတော့ကိလေသာနှုံပွဲမှာအတ္တနာမိမိကိုဥဒ္ဒရထထုတ်ဆဲကြပြရကုန်တော်ဤလမ်းမှန်စွာတရားကျူးစာအထုပြီးတော့သိစိတ်သားတွေလည်းပဲကိလေသာပွေတော်ကနေပြီးတော့ကိုယ့်ကိုယ်ကိုဆဲကြဟုတ်ကဲ့လားဆဲတင်ကြဆဲတင်ကြ

သူမေပိသင်จิตသားတို့သည်လေဒုက္ခသုတိတာရင်သောငပွဲမှာအတ္တနာမိမိကိုယ်ကိုဥဒရထရှိမှပွားများလည်းထုတ်ဆဲကဲတင်ရကုန်လောတဲ့ဥဒရဒါမှမမေ့မှုနဲ့ကြော်ပဲကြလေမိမိစိတ်ကစောင့်ကြမသွေးနုနစ်စင်ကြီးစံလေးယူလေကြည်လေဝဲယုံထွက်ကဲတင်လေဆိုတာကမြတ်စွာဘုရားဒီတရားအမှုရှိတယ်ဒီနေရာဌာနမှာ အပ္ပမာဒတတာဟောတာဆိုတဲ့စာပိုက်ဒီကအပ္ပမာဒရတမမေ့မှုနဲ့ကြော်ပိုက်ကြလေဆိုတာမမေ့တဲ့အလုပ်မမေ့တဲ့အလုပ်မေ့တဲ့အလုံးနဲ့အချိန်ကုန်ကြတတိနဲ့မကွေးမကွာနေကြဆိုတာမေ့နေတာဘုရားမတည့်ဘူးမေ့ရင်ဘွယ်ထက်နေတာပဲမမေ့ရင်ဘာဖြစ်လို့ဘွယ်ထက်မနေဘူးပေါ့ဒီနေရာဌာနမှာ မေ့နဲ့မမေ့ပေါ့ခွဲကြပြီးတော့ပြောတရားကတော့တော်တော်အသေးစိတ်ဟောစရာကောင်းပါလေဒါပေမဲ့လို့မိတိယုံညလည်းဟောရမှာပမာဒနဲ့အပမာဒခွဲပြရတယ်ပမာဒကမေ့မေ့မှုမေ့လျော့ပေါ်တာမှုဟောပြက်ကွက်မှုပမာလိုကျမ်းလေးဒီပြက်ကွက်မှုဟုတ်တယ်မလားဒီကတရားလုံးပြန်ခြင်းကတော့ပမာဒမေ့လျော့ပေါ်တာမှုဟောပြက်ကွက်မှုအပမာဒအဲ့ဒီဆန့်ကျင်လို့မမေ့မလျော့မှု ကိုကပြက်ကွက်တယ်ဆိုတော့တရားပါတော့မပြက်ကွက်ဘူးဟုတ်လားပြက်ကွက်တယ်ဆိုတာကကြောင်တင်လာကိုကြောင်ဖို့ပြက်ကွက်တာနဲ့ထောင်တင်လာကိုအဲ့ဒါဟမ်ထောင်ဖို့ပြက်ကွက်တာလာကြောင်တင်လာကြောင်ရမယ်မကြောင်ရပါဘူးတုံးတာကြောင်ရမယ်တောင်းတရားပြက်ကွက်တယ်ဒီလိုမလားဆောင်းနေတာဆောင်းရမယ်ဆောင်းပွားတဲ့နေဟာဆောင်းပွားရမယ် ဆောင်းပွားတဲ့အချိန်ကရောက်ပါလေတဲ့မဆောင်းပွားဘူးဆိုလို့ရှိရင်ပြက်ကွက်တာပဲဟုတ်တယ်မလားအဲ့တော့ပြက်ကွက်တာကအကျမ်းစာအလားစာအနိစာ၃မျိုးရှိတယ်အကျမ်းစာကတော့အခုဒုစရိုက်တရားတွေကျူးလွန်နေတာထက်ထက်ထက်ကကျူးလွန်နေတာဟုတ်လားကာတိစရိုက်၃ပါးဝစီတိစရိုက်၄ပါးနဲ့မနောတိစရိုက်၃ပါးပေါ့သို့သွမ်းနဲ့ကိုယ်နှုတ်စိတ်အပြုမှုတွေပေါ့ တပ်မှုခိုးမှုမိစ္ဆာကာရမှုလိမ်ကျော်မှုဂုံတိုက်မှုရန်တိုက်မှုပြီးတော့ရရင်ကြကြပြောဆိုမှုဥစ္စာပစ္စည်းကုသိုလ်မရလက်ကားရှိစကားပြောဆိုမှုသူများပစ္စည်းမတရားအရလိုမှုကိုယ်ပစ္စည်းဖြစ်လိုမှုသူများပြည့်ကျက်ဆင်းရဲစေလိုမှုကုသိုလ်ကအကောင်းဆုံးမရအကုသိုလ်ကအပြစ်မရအဲ့ဒါမှလားဘာလို့လို့ကောင်းဆုံးမရအဲ့ဒါမှလားပြည့်စင်ရလို့ဒီလိုအမြင်မှားမှုတရားပါလေ ကောင်းတဲ့အပြုမှုဟုတ်တယ်လားမကောင်းတဲ့အပြုမကောင်းတဲ့အပြုမှုဆိုလို့ရှိရင်ဘာလို့လဲကြောက်ရမှာမလားကြောက်တဲ့နေရာကိုမကြောက်ဘဲနဲ့နေရင်နေနေဘာဖြစ်လဲဒါပြက်ကွက်တယ်ခေါ်တယ်မလားဟုတ်လားအဲဒါတော့ကုလိုထေတသကုလိုတရားတွေအထုတ်တဲ့အခါမှာလည်းပဲပေါ်ပေါ်ဆာဆာပြုလုပ်မှုပြုလုပ်မလားအဲခုနကြံသေးတယ်ခုနအဲ့ဒါတွေတော့ရှောင်းနေတဲ့ဟာတွေတော့ရှောင်းနေတော့တော့ရှောင်းမရဲ့ဒါပေမဲ့လို့ကာမဂုဏ်အာယုန်နဲ့မှနှင်းမနေတာအကောင်းလေးတွေနဲ့ပြောနေတယ် အမြင်ကောင်းလေးတွေနဲ့ပြောနေတာအကြာကောင်းအနာကောင်းရတာကောအဖြစ်ကောင်းလေးတွေနဲ့ပြောနေတာဒီထဲကတစ်ခါတည်းကိုကောင်းမခေါ်တော့ဘူးပြောနေတာအဲ့ဒါလည်းပဲစိတ်ကွက်တာပဲနော်အဲ့ဒါတွေကိုတတ်နိုင်လို့ချိုးချနေမကင်းအောင်မှချိုးချနေနေချိုးချနေတော့ဘူးချိန်ပိုင်းနည်းနဲ့ပေါ့လေအခုလိုထက်တန်းစားတရားတွေအထုတဲ့နေရာဌာနလာရောက်ပြီးတော့တော်တော်လေးသိခါရဲအထုဖို့အဲ့ဒီလောက်ရှိတော့မှမဖြစ်ဘဲနဲ့ပြက်ကွက်နေတာအဲ့တော့အထုတဲ့အပိုင်းဒီရောက်တော့ရောက်လာပါရဲ့ဒါပေမဲ့လို့ မယိုမသေးလောက်တာတို့မလေးမစားလောက်တာတို့မသိမစားလောက်တာတို့စသည်ပဲအဲ့ဒီဆိုလို့ရှိရင်ဒါလည်းပဲယိုတိတိသိဆက်ဆက်လောက်ရမယ်လို့ပြောထားတဲ့အချက်ကိုမယုံမသိမလေးမစားလောက်တာပြစ်ကွက်သွားတာပဲဒါပြစ်ကွက်မှုအဲ့ဒါပမာဒခေါ်တယ်ဟုတ်လားအဲ့ဒီပမာဒတရားတွေဖြစ်နေလို့ဒီနည်းရဲ့စိတ်ကိုကိလေသာမှမရှိရအောင်ထိမ့်သိကာကွယ်ဆောက်ရှောက်နိုင်ပါမလားထိမ့်သိကာကွယ်မဆောက်ရှောက်နိုင်ဘူးဆိုလို့ဒီပါပြတော့ကိလေသာတဲ့ကိလေသာပွေတော်တဲ့မှာပဲနှိမ့်မွနေတာ ဒီတဲကကိုခါတယ်မပတ်နိုင်တော့ဘူးကိလေသာကျင်းတယ်အဲတတ်ကျင်းတယ်အဲကုန်းပေါ်မတက်နိုင်တော့ဘူးဟုတ်ကလားအဲကိလေသာဘွက်ကနေပြီးတော့လွတ်အောင်ရုံးတဲ့တရားတွေကျင့်သုံးမှုမရှိတော့နိဗ္ဗာန်ကုန်းထက်လည်းပဲသိချရတယ်အန္တရာယ်နိဗ္ဗာန်ကုန်းထက်လည်းမရောက်နိုင်တော့ဘူးကဲပဲနေမောနေတာပြလို့မလားအဲ့လိုဖြစ်နေတာပြပမာတရားကိုလည်းပဲနားလည်ထားရတယ်อืม ပမာဒတရားနားလည်ထားလို့ရှိရင်လည်းပဲသူရောက်ညာဆန့်ကျင်မဲ့နေတဲ့အပမာဒတရားလည်းပဲဒီမိသားဖြစ်သွားတာဟုတ်တယ်မလားကြောက်ချတဲ့နဲ့ဟာမကြောက်ချမှုပဲနဲ့ပြက်ကွက်တာခောက်ပွားတဲ့နဲ့အချက်ကိုအရာတွေကိုထောက်မပွားပဲမထောက်မပွားပဲနဲ့အလကားကားကလည်းကြိလိကာတွေနဲ့ချိန်ကုန်နေတာအဲ့ဒါပြက်ကွက်တယ်ခေါ်တာပဲဟုတ်တယ်မလားကျန်ကများမှာပြထားတယ်ဒုစရိုက်၃ပါးကာမ၅စိတ်သားစိတ်သွား အဲဈေးဖို့သွတ်ထားလျင်တဲ့ဒီစိတ်၃ပါးဆိုတာဒီစိတ်၃မျိုးပေါ့ဒါဒီစိတ်တစ်မျိုးဝစီဒီစိတ်တစ်မျိုးမနောဒီစိတ်တစ်မျိုးပေါ့ဒီကခုနတတ်မှုကိုမိစ္ဆာသာစာရမှုစတယ်ပေါ့ဒီကဒီစိတ်ကြီးရတယ်ခေါ်ပါတယ်အဲ့ဒါတော့မှဒီစိတ်၃မျိုးလို့ပြောမယ်ဆိုတာဒီစိတ်၃ပါးလို့ပြောတာခန္ဓာတက်အောင်ဒီစိတ်၃ပါးဒီစိတ်၁၀ပါး၃မျိုးဒီလိုဆိုလိုတယ်ကာမငါဆိုတာကာမဂုဏ်၅ပါးမှာဒီစိတ်၃ပါးကာမငါစိတ်သွားစေဖို့လွတ်ထားလျင်တဲ့ စိတ်တွေတွတ်ထားတာတစ်ခါလောက်ကျุလို့မရလို့ရှိရင်ပြန်ပြီးတော့တတိနဲ့နောက်မကျุလို့ရအောင်လို့ထိမ့်ထိမ့်ဆောက်ဆောက်အောင်မယ်စားတစ်ခါတည်းဒီထဲမှာတစ်ခါတည်းဖြစ်ထားလိုက်ဖြစ်ခြင်းကဖြစ်တော့ဆိုတယ်အဲ့ဒါမလားအဲကာမဂုဏ်နဲ့ခံစားမိပြီဆိုလို့ရှိရင်တော့ဒီဟာကိုချုပ်ကြနေမျိုးချုပ်ကြပြီးတော့ခါအားလျော်သွားပေါ့လေဒီလိုမြင့်မြတ်တဲ့တရားကြီးရှင်းလုံးရမယ်ဆိုမရှင်းလုံးမဲနဲ့တခါတည်းသူ့ကြီးလိုပေါ့ဒီဖြစ်သွားတဲ့ဒီတခါတည်းဒီတိုင်းနေတာဟုတ်လားသားကြီးသမီးကြီးမြေးကြီးဘာတွေညာတွေနဲ့ဘုရားသမားအဲ့ဒါလုံးပေါ့ ဒါရင်ခွဲနိုင်ဟိုတလောကပဲ၆ကတည်းကကြီးပြန်သွားတာမိသားစုနဲ့မခွဲနိုင်လို့တဲ့သူတရားမထုတ်နိုင်ဆက်ပြန်မယ်တဲ့ဒါနဲ့သူကလုပ်တဲ့ပုဂ္ဂိုလ်ကဘေး၆ကအမေတို့မှညီလေးညီမလေးတွေခေါ်ပြီးမှဒီလိုအားထုတ်လာဆိုတော့ဒီလိုလဲကြောင်ညာအောင်သူကအကွာကြတယ်ကကြီးတယ်ဆိုတော့ဒီတိုင်းပဲသူပြန်သွားတာဟုတ်လားမလားကဲဒါလေးဆိုရမယ်ဒုတိယ၃ပါးကာမငါစိတ်သွားစေဖို့ဆိုထားလျင် ဒီပြိုက်သုံးပါကာမငါသိသွားစေဖို့တို့ထားလျင်သို့ဒါကြောင့်သူစိတ်၃မျိုးပေါ်မှာတနည်း အဲဒီစိတ်10ပါးပေါ်မှာစိတ်ကောတွေကိုသွတ်ထားတယ်ဆိုတာဒါဒီကျွလွန်နေတယ်ပြောတာပါပဲဒါဒီစကျွလွန်တယ်တတိနဲ့ကြံပြီးတော့မသိသိပဲနဲ့ဒါရဒီထဲမှာတခါတည်းလွတ်ထားလို့ပဲရှိလွတ်လခွင့်ပေးထားလို့ရှိချင်တယ်ရှိတယ်ဆိုတော့ဟောရမလားကျွလွန်နေတယ်ကျွလွန်နေတယ်တတ်ချင်တယ်တတ်ပြီးတော့ခိုးချင်တယ်ခိုးပြီးတော့မိတ္တသရမှုပြုချင်တယ်ပြုပြီးတော့လိမ်နေတယ်လိမ်ပြီးတော့စသည်ပေါ့ဒီခါတည်းတည်းမှာလွတ်လခွင့်ပေးထားလိုက်တာဟုတ်ပြောလိုက်ကာမဂုဏ်လည်းပဲခံစားခြင်းနဲ့ခံစားပြီးတော့ဆိုပြီးတော့ခါတည်းလွတ်လခွင့်ပေးထားလိုက်တာဟုတ်လားမလား အဲ့တော့အဲ့လိုလွတ်လပ်ခွင့်ပေးထားတဲ့အတွက်အဓိပ္ပာယ်ကဘာကြတော့သွားလာတောက်စားပြီးတော့ဓမ္မအပျော်ပါနေတဲ့အချိန်ကုန်နေတယ်ဆိုတော့အဓိပ္ပာယ်မကြဘူးလားအဲ့ဒါပမာဒခေါ်တယ်ကြောင်နေတဲ့ဟာတွေမကြောင်မဲနဲ့ဒီတိုင်းမှနေမွတ်ထားတယ်ဆိုတော့ဘာဖြစ်လို့ပြက်ကွက်သွားပြီမို့လားကြောင်ချတဲ့ဟာတွေမကြောင်တော့ဘဲနဲ့ပြက်ကွက်သွားပြီဓမ္မဒီတိုင်းမှသွားလာတောက်စားပြီးတောက်စားပြီးတော့လက်ကချိန်ကြီးကုန်နေတယ်ရွတ်သွားရင်ဖြစ်တဲ့ဒီတဲ့ဒီတိုင်းမှချိန်ကြီးချုံနေတယ်ဆိုတော့အဓိပ္ပာယ်ကြတယ်နော်ပြီးတော့ အခုလိုတက်တန်းတရားတွေအထုတ်ဖို့ရသတိမရတော့သတိရဒီမဲ့လို့လက်တွေ့ကမြည်လေးတွေပါလေးတွေညာလေးတွေတွေ့တာနဲ့တော့လက်တွေ့ရှင်းသုံးတဲ့ပိုက်မရောက်တော့ဟုတ်လားမလားအဲဒီရောက်ကြလို့ရှိရင်လည်းဟိုပါရင်ဖြစ်တော့ပါပြီခွာကြီးလုံးနေဟုတ်လားဒါကသမီးဒီလုံးနဲ့မြည်တွေလုံးနဲ့ဘာသိကြအောင်ညာသိကြအောင်လူဖြစ်ပြီးတော့လူရှိတာလည်းရှိတယ်အာထုတ်ပေမဲ့လည်းပြီးတော့ဘာလို့မိမိလေးရောပေါ့ဝတ်သားတာတခါလည်းဖြစ်နေတာအဲ့ဒါလည်းပမာဒပဲအနုဒပမာဒပဲဒီကအနုဒတက်ွက်မှုအဲ့ဒါပါနော် ကုလိုထက်တန်းစားကုလိုတရားတွေအထုတဲ့ခါမှာရိုးရိုးတည်တည်လေးလေးဆက်ဆက်စိတ်စိတ်ဆက်ဆက်စိတ်ခန္ဓာပြင်းပြပြထားပြီးတော့ဖြစ်တဲ့တဏှာနဲ့ဒီလိုအထုပါဒီလိုမဟုတ်ဘူးရော့ရော့ရဲကြီးပေါ်လေအဲ့လိုဖြစ်နေတာဒါလည်းပမာဒဟုတ်လားဆိုရမယ်ကုသိုလ်တရားပွားဖို့ကလေးစားကောင်းစွာမပြုလျင်ကုသိုလ်တရားပွားဖို့ကလေးစားကောင်းစွာမပြုလျင်သို့ ဒီလုပ်ငန်းရဲ့အကျိုးကိုသိနာလဲပြီးတော့ဒီပေါ်မှာတန်ဖိုးမထားဘူးဆိုလို့ရှိရင်တော့မလေးစားတော့ဘူးပေါ့ဝတ်တာပဲပြုံးနေတာပြုံးနေတိုင်းပြုံးနေကိုယ်ဆန့်ကြည့်နေကြရတာဗလားခုနကဟိုယောဂီဓာတ်ကြီးပြောဆိုလို့ရှိရင်ဒီကဒီကပေးမှဟိုတက်လာတွားရင်လာရင်လည်းပစုဝဲလာလဲ ဟုတ်တယ်မလားသက်သက်ကြီးတယ်မှာလာတာပေါ့လေအဲ့ဒါကြည့်တော့ဒါလေးစားမှုနည်းတယ်ဆိုတာပြတာလေးလေးစားစားတော့လှုပ်လှုပ်တော့လှုပ်တယ်ဒါပေမဲ့လို့လုံးဝအိပ်ကြတဲ့ဌာနသားကြီးတဲ့ဈာန်နဲ့ရှင်မှာတွားရထိုင်မှာအရိယဘုလေးမျိုးလုံးမှာအမတ်ကအခါနဲ့ဆက်သွားရှေ့မှနဲ့နောက်မှဆက်သွားရှေ့တမားကြီးနောက်တမားကြီးဆက်ရှေ့ညာနဲ့နောက်ညာဆက်ရမယ်အမတ်တည်းပေါ်သမျှအာယုန်နေဖြစ်စဉ်တွေကိုရှေ့ရဖြစ်သွားနောက်ကနေတော့အမတ်ကလေးကတန်းစီတော့ပါသွားအောင်စိတ်ကားစိတ်ရှင်းလိုက်တယ်လို့သုံးသုံးမျိုးရှိအောင်ဒါမှတန်းစီပြီးတော့ပါသွား အဲတတိတော့မပါဘဲနဲ့ပြတ်တောင်းပြတ်တောင်းဆိုလို့ရှိရင်တော့ဟုတ်လားအမှတ်ခါကျိုးလို့ရှိရင်တော့မရဘူးဒီမှာအဲဒီလိုအမှတ်ခါမကျိုးအောင်မှတ်ရမှာအဲတော့အမှတ်ဒီခါကျိုးရဲဆိုလို့ရှိရင်ဒါလည်းပေါ်ထားတဲ့သဘောပြစ်ကွက်တဲ့သဘောဟုတ်လားပြီးတော့စိတ်ကလည်းရုပ်ရုပ်ရဲရဲစိတ်တကြစရာအကြောင်းနဲ့တွေ့လာပြီဆိုလို့ရှိရင်အင်းလေးကျော်လောက်ပါလိမ့်ဒါဆိုလို့ရှိရင်အဲ့တော့မှစိတ်ကြီးလျှော့ပြီးတော့ထားတာတခါတည်းဟုတ်လားဟုတ်လားစိတ်ကဝိရိယအနေနဲ့မလုပ်ဘူးအဲ့ဒါလည်းပြည့်နေတာ ဆိုရမယ်မပြတ်မပွားမပြတ်မပွားစိတ်ရော့ညာလိုလားဒုတာခြားထားလေဒုတာဆိုတာတောက်ဆိုင်ချောင်းဒုရာကောင်ဒုရာဒုရာဆိုတာကအဲညီမှန်းချက်ထားပြီးတော့လိုရတဲ့ကိစ္စမှာပေါ့လေအကြောင်းတစ်ခုကြောင့်စိတ်တကြစရာပေါ့လေစိတ်ရောစရာတစ်ခုကြောင့်ပေါ်လာပြီဆိုလို့မလျှော့ဘူးဆိုတာပေါ့ဒီလိုပုံပဲနဲ့ ရော့ပြီးတော့သွားတာတော်လောက်ပါပြီတော်လောက်တော်လောက်ပါပြီဆိုတာဟုတ်တယ်မလားမပြတ်မပွားသိရော့ညာလူလားတူတာခြားထားလျင်မပြတ်မပွားသိရော့ညာလူလားတူတာခြားထားလျင်သို့မပြတ်မပွား ဒီလိုကောင်းတဲ့တရားကိုဟိုထက်မြက်ယောဂအတွက်ထက်မြက်တဲ့ဆေးကိုပြီးဝဲရတယ်လို့ပုံမှန်ပြီးဝဲရမှာပြီးဝဲခါလည်းပြီးဝဲလိုက်မေးတဲ့ခါလည်းမေးလိုက်ကြက်တဲ့ခါလည်းကြက်လိုက်လက်တဲ့ခါလည်းလက်လိုက်လူနေရာမကြဘူးတရားကိုယ်နဲ့တက်ပြီးပေါ်ရလေးပေါ်သေးလိုက်ပြီးတော့မပြတ်ဆွဲမြတ်စွာရှိမှချင်းအားဖြင့်ဖြစ်ရှိဝဲတယ်လို့ရှိဝဲနေရတာအဲ့လိုမရှိဘူးဆိုလို့ချင်းသွားပြီမပြတ်တိုးတရားလုံးနေရတာမပြတ်သိအပ်တိုက်နေရတာအဲ့လိုမရှိဘူးဆိုလို့ရှိရင်ဒါလည်းပြက်ွက်တာပဲဟုတ်ကဲ့လားဆိုရမယ်မပြီးဝဲညာ မပွားများအပချုကိုအပမထုတ်နေခဲ့လျင်မမီဝဲညာမပွားများအပမထုတ်နေခဲ့လျင်မမီဝဲညာမပွားများအပမထုတ်နေခဲ့လျင်သို့ မတော်မသင့်တဲ့သိုးသွမ်းတဲ့ကိုယ်နှုတ်စိတ်အပြုအမူတွေကျွလွန်ခြင်းဖြင့်ကြောင်းရမယ့်ဟာတွေဆောင်ချမယ်မဆောင်ချမနဲ့ပြက်ကွယ်ပြီးတော့ကျွလွန်နေရင်တဲ့စိတ်တွေရတယ်မှလွတ်လပ်ခွင့်ပေးထားလို့ရှိရင်ဒါလည်းပမာဒအကျဉ်းစားအဲ့ဒါတွေတော့ရှောင်ကျင်နိုင်ပြီမယ်လို့ကာမဂုဏ်မခွာခြင်းကာမဂုဏ်ချမ်းသာတွေလက်လုံးမှာကြတယ်အဲ့ဒီတော့မှလည်းခါလေးနေမုန်းပြီးတော့အခုလိုတက္ကသတရားတွေအတုတဲ့ပိုင်းတွေရောက်ပြီးဆိုလို့ရှိရင်အလတ်တန်းစားပမာဒပွက်ထားမှုပြက်ကွယ်မှု အခုလိုအထုတ်တဲ့ပဲရောက်လာတဲ့အခါမျိုးမှာယူသေးသေးလောက်ရမယ်ကမယူမသေးလောက်တာတော့မရှိမစားလောက်တာလို့ယနာယနာလောက်တာပြတ်ချက်ပြတ်ချက်လောက်တာလို့ဟုတ်တယ်မလားစိတ်ခန္ဓာတွေရောရဲနေတာတို့အကြောင်းအားလည်းဆိုစိတ်ကတိကြလာပြီဆိုလို့ရှိရင်တင့်ပေးရမယ်ဆိုခုနပါဝိကသင်ကြီးလို့ပေါ့စိတ်မှန်နေတခါတည်းအပြည့်အဝထည့်ပြီးတော့ပေါ့ရှိတယ်များအင်အားတွေပြင့်နေတော့ပြီးတော့ဟိုဒီကျင်းနဲ့ဒီဒီရာဆန်းလို့တာဆမ်းမှမဟုတ်ပဲတသက်တခါတရားတာပဲဒီလိုတရားရှိမှရင်လည်းဒီမြတ်တာပဲဆိုပြီးတော့ဒီလိုရှိရမယ်စမ်း အီတီအီစိတ်ရော့တိရော့ရဲကြီးပေါ့လေအဲ့ဒီလိုဖြစ်ပြီးတော့နေတာလေးပေါ့လေသိပြီဝဲတယ်လို့မဟုတ်ဘူးဒီဒီအဲညဉ့်ညတက်တန်းကြတဲ့စိတ်ကလေးတွေပေါ့လေအများအားအများအားဖြစ်အောင်လို့ဒီလိုမပွားများဘူးစိတ်အားစိုက်ပြီးတော့ဒီလိုအတုတာမရှိဘူးအဲ့လိုမရှိဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်မှာသွားလာတောက်စားပြီးတော့အလက်ကားသာနေတာပဲတဲ့။ရှောင်တင်းတဲ့နေရာရှောင်ရှောင်ရှောင်တင်းတဲ့ဟာကိုမရှောင်ချ ဆောင်နေတဲ့ဟာကိုလည်းပဲမဆောင်ပွားပဲနဲ့အလကားသာအချင်းကြီးပဲသုတ်သအချင်းကြီးပေါ့ဒီဗလာကြီးပေါ့ဟုတ်လားမလားအနေမကောင်းမှုခေါ်တယ်အနေမကောင်းမှုဆိုလို့ရှိရင်ဘာဖြစ်မလဲအသေးလည်းမကောင်းဘူးပေါ့ဟုတ်လားမလားအဲ့ဒါအဲ့ဒါပမာဒခေါ်တယ်အလုံးချုပ်လိုက်မယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာသွားလာတောက်စားပျော်ပြီးတော့နေတာတဲ့ဒီပုဂ္ဂိုလ်အတွက်ခုနကြောင်နေတဲ့ဟာတွေ မရှောင်မဲနဲ့ပြက်ကွက်ပြီးဆောင်းနေတဲ့ဟာဒီမဆောင်းမဲနဲ့ပြက်ကွက်ပြီးဆိုလို့ရှိပမာဒဖြစ်သွားပြီတဲ့ဆိုရမယ်။သွာလာတောက်စာပျော်နေညာသူအမေလျော်ခေါ်ဒီပဲသွာလာတောက်စာပျော်နေညာသူအမေလျော်ခေါ်ဒီပဲဆို ပမာဒအဲ့လိုငါပမာဒအဲ့ဒီကဆန့်ကျင်လိုက်သူအပမာဒခေါ်တယ်အပမာဒပမာလိုပြန်တော့မမိမလျော်မှုမမိမလျော်မှုဆိုတာကဘာလို့အလျှောက်ပြန်လို့ရှိရင်ရှောင်ရှားတဲ့အချက်တွေကိုရှောင်ရှားဖို့တာဝန်မဖြစ်ဘူးဆောင်ပွားတဲ့အချက်တွေကိုခါအားလျော်စွာဆောင်ပွားနိုင်ပြည့်ဝတဲ့ဒီဆောင်ပွားနိုင်ဖို့မပြည့်ွက်မပြည့်ွက်ဘူးတဲ့မပြည့်ွက်ရဘူးဟုတ်တယ်မလားသူစိတ်တရားတွေလည်းရှောင်ရှားရမယ် ယောက်ျားမယ်စိတ်မဖြစ်ခွက်ရဘူးကာမဂုဏ်လည်းပဲအတိုက်အတာရှိရမယ်ဒီထဲမှာပဲနေမမထားရဘူးဒီတော့အခုလိုထေတ္တနာကုသိုလ်တရားတွေအထုတဲ့အခါမှာလည်းယူသေးသေးလေးလေးစားစားစိတ်စိတ်ဆက်ဆက်ပေါ်နေမှာအထုရမယ်စိတ်စီဝဲသလိုမှန်မှန်ပြီးဝဲရမယ်အဲအကြောင်းအားလျော်စွာစိတ်ရောစရာနဲ့ကြုံကြပြီဆိုလို့ရှိရင်လျှော့မထားရဘူးတင်းတင်းငင်းငင်းပေါ်နေမှာအထုရမယ်အဲဒီလိုဆိုလို့ရှိရင်နော်ဟုတ်လားပမာဒမရှိတော့အပမာဒပဲမပြတ်ွက်တော့ဘူးဟုတ်တယ်မလားကဲအဲဒီအလျော်သမှုလေးလည်းဆိုလိုက်ပါဦး ဖြည့်ချင်းပြကြရအများကြီးရှိပါတယ်တော့ကျက်သွားနော်ခုနကြောင်းညာပေါ့ဒုစရိုက်၃ပါးကာမငါစိတ်သွားစေခွင့်မပေးလျင်ခုနစိတ်သားစိတ်သွားစေခွင့်ပေးတာမလားသူကပါလေစိတ်သွားစေခွင့်ပေးတော့ဒါတွေကျွလုံကိုရာအတွက်စိတ်ဘာဖြစ်လို့ဆွတ်မထားဘူးအခါတည်းကကျွလုံပြီလို့ရှိရင်ဆက်မကျွလုံဘူးတတိနဲ့ပြန်ထိမ့်ချုပ်ပြီးတော့ကောင်းအောင်နေတာဟုတ်တယ်မလား အဖြစ်ချင်းတိုင်းဖြစ်တော့ဆိုပြီးတော့ဒီလွတ်လပ်ခွင့်ပေးတဲ့စိတ်ကမိမိစိတ်ကိုလွတ်လပ်ခွင့်ပေးတဲ့အနေမျိုးမဟုတ်တော့ဘူးနော်အဲညထိမ့်သိမ့်တာပေါ့ဒုစရိုက်၃ပါးကာမငါစိတ်သွားစေခွင့်မပေးလျေသို့ တမှုခိုးမှုမိစ္ဆာသရမှုခေါ်တဲ့ကာယဒုစရိုက်၃ပါးမကျွလွန်မိဘူးရာစိတ်လွတ်လပ်ခွင့်မပေးဘူးတခါတရံကျွလွန်မိလို့ရှိရင်လည်းပဲနောက်မကျွလွန်ရအောင်ထိန်းချုပ်တယ်အဲမူသားပြောဆိုမှုညံတိုက်မှုဒီတော့ရရင်ကြကြပြောဆိုမှုအကျိုးမရှိတဲ့စကားပြောဆိုမှုအရှိတိရှိရဲ့၃ပါးမကျွလွန်ရအောင်စိတ်ထိန်းချုပ်တယ်ကျွလွန်မိပြီဆိုလို့ရှိရင်နောက်မကျွလွန်ဘူးပြောကြရှိတယ်မမကံကံပြောမယ် အဲချစ်ကြည်စကားပြောမယ်ရေချစ်ချစ်တိမ်တိမ်ဝေပြောမယ်သိရှိတဲ့စကားပြောမယ်ဆိုတာပေါ့လေဟုတ်ကဲ့လားအဲပြီးတော့သူများပြည်စီကိုပြည်စီမတရားဖြစ်စီလိုမှုမရှိဘူးသူများပြည်စီလေးဒီလိုမှုမရှိဘူးကောင်းကုသိုလ်ကကောင်းကျိုးရတယ်အကုသိုလ်ကသုခိတေရတယ်မှန်ကန်တဲ့အမြင်တွေပေါ့ဟုတ်ကဲ့လားအဲဒါတွေရှိတာပေါ့ဒါဝစီကျူးချက်၄ပါးလဲရှောင်ရှားတဲ့ အဲဝိဇ္ဇိမနောတိစိတ်၃ပါးလည်းပဲရှောင်ရှားတယ်ရှောင်ရှားတယ်ဆိုတော့ဘာဖြစ်တုံးမှာရှောင်ရှားတဲ့အချက်တွေကိုရှောင်ရှားတော့မသိကြတော့ဘူးနော်အဲ့ဒီခါတွေကောင်းတဲ့အပြုအမူတွေဘောဒီသက္ကတကဖြစ်စေဖို့ရာအတွက်ဘာဖြစ်တုံးသတိအစဉ်အစဉ်ရှိတယ်အဘွားတဲ့ဟာတွေလည်းပဲဘာဖြစ်လို့မပြက်ကွက်ဘူးဒီလိုမလားအဲကာမဂုဏ်အောင်နဲ့မကင်းစကောင်းပြီမယ်လို့ဒီထဲမှာနင်မွေးမြမရှိပဲနဲ့ပေါ့လေတတ်နိုင်လို့ချိုးကြပြီးတော့ ခါအားလျော်စွာကုလိုရိတ်တာလာပြီးတော့ထက်တာကကုလိုတရားတွေလည်းပဲအာထုတ်ဖို့စိတ်ကူးတယ်လက်တွေ့အာထုတ်တဲ့အပိုင်းလည်းရောက်တယ်ဟုတ်တယ်မလားဒါပဲကာမဂုဏ်ချို့ကြံတာပေါ့ဒုစရိုက်၃ပါးကာမငါစိတ်သွားစေခွင့်မပေးလျင်ဟုတ်ကဲ့လားဒါပဲနောက်ပိုင်းမှာသွားတတ်ဟုတ်တယ်မလားသွားလာလှုပ်ရှားသတိထားပေါ့သွားလာလှုပ်ရှားသတိထား သူအားမမေ့ခေါ်သည်ပြန်ပေါ့အဲ့ဒါမှသွားတတ်ရတာနော်အဲ့ဒါတွေထားအောင်ပေါ့ပြောပါလေဟိုရှိသာဘိုက်ကကုသိုလ်တရားပွားဖို့ကလေးစားကောင်းတာမပြုလိမ့်မို့နော်လေးလေးစားစားပြုတာပေါ့ဒါကြတော့အဲ့ဒါမှလားကုသိုလ်တရားပွားဖို့ကလေးစားကောင်းစွာပြုနေလျင်သို့ကုသိုလ်တရားကုသိုလ်တရား အဲခုလိုထက်တန်းစားကုသိုလ်တရားတွေပွားတဲ့အခါပေါ့လေအထုရတဲ့တိဋ္ဌံတရားရဲ့စိတ်စေခြင်းနဲ့အစရှိတဲ့အကျိုးခုနှစ်ပါးကိုဒီနာလည်ပြီးတော့အဲဒီတော့ဒီပေါ်မှာတန်ဖိုးထားတန်ဖိုးထားပြီးတော့ရုပ်တည်လေးလောက်ရတဲ့အထိုင်တာကုသလုံးချအကောင်းနဲ့ပြည်ပြင်းနေပေါ့လေတမကလေးနည်းနည်းလေးမှလွတ်မသွားရအောင်ပေါ့သိလေးစားလေးစားစားလုပ်တာလေးစားစားလုပ်တယ်လို့စိတ်လေးစားစားရှိက ရှုစရာအာယုန်နေတမ်းပြီးတော့ပေါ်သွားတာကိုနောက်ကနေတကားတဲ့အမှတ်ကတန်းစီပြီးတော့ဆက်ပြီးတော့ဆက်ပြီးတော့ပါသွားရမယ်လို့အဲ့ဒီဟာဒါဒါဒါမပြက်ကွက်ဘူးပေါ့ဟုတ်တယ်မလားမပြတ်ပွားများစိတ်ကျင်းထားလူလာတူးတာဆောင်ထားလျင်မပြတ်ပွားများစိတ်ကျင်းထားလူလာတူးတာဆောင်ထားလျင် သို့အဲတမန်နဲ့တမန်နဲ့ဆက်ရမယ်ပြီးတော့လည်းပဲလူလူချင်းချင်းနဲ့လုပ်ရမယ်မလူချင်းလူချင်းပေါ့လေလူမှာထမင်းစားတယ်ဟုတ်တယ်မလားဒီလိုမရှိရဘူးကဲလူလူချင်းချင်းနဲ့လုပ်ရမယ်အကြောင်းအားလျော်စွာခက်ခဲတွေတွေ့လာပြီဆိုလို့ရှိရင်ဒီခါနဲ့တို့လို့တွန့်သွားတာမဟုတ်ဘဲနဲ့ဒီမှတ်တဲ့ဟာကိုတော့မရမချင်း လုပ်မယ်ဆိုတဲ့အနေနဲ့ပေါ့လေအဲ့တောင်းတရားအနေနဲ့ပေါ့ဟုတ်မလားအဲ့ဒီဒီလူတာကြီးပေါ့တောင်းဆောင်ထားနောက်မထုတ်ဘူးဆိုတာပေါ့ဘယ်တော့မှနောက်မထုတ်ဘူးကိုယ်နဲ့တမငဲ့မကွက်ဖဲနဲ့သေရသေးမသေးဆိုတာဘယ်တော့မှနောက်မထုတ်ဘူးဆိုတာအဲ့လိုရှိရမယ်နားပဲအဲ့ဒါမပြပွားများစိတ်တင်းထားတဲ့စိတ်တင်းတာလိုလားတူတာဆောင်ထားလို့ရတယ်နောက်မှသွားပြီးတော့စတယ်ယောဂသိလို့သိပြီးဝဲတဲ့အခါမှာပုံမှန်ပြီးဝဲရတယ် ဒီဝဲတစ်ခါလည်းမြည်ဝဲလိုက်မြေတစ်ခါလည်းမေးလိုက်ပေါ့လက်တစ်ခါလည်းလက်လိုက်ဆိုမြင်မကြဘူးပြောဆိုသိရအချိန်မရဘူးအချိန်မရတော့ပါလေတော့ဒီဆေးပါလေအောင်စားရတဲ့ဟာဒီခုနဲ့တကူဆက်ဆက်ပြီးမှနေမှကနာယောဂကိုချတာပြတ်သွားပြီဆိုလို့ရှိရင်သူကယောဂကိုသွန်းထုတ်တာအဆက်ကပြတ်သွားတော့ဒီဆေးကရိုးသွားတယ်ဆေးရိုးသွားတော့ပါလေတော့နာရာရှိပေါ့တရားလည်းပြတ်တောင်းပြတ်တောင်းပြတ်တောင်းမလို့ချင်းလို့ချင်းလုံနေလို့ရှိရင်ပါလေတော့အရှိန်ဟုံးနဲ့လာတဲ့ကိလေသာတွေကိုဟိုမှာ ဟုတ်လားဇက်တက်ဖတ်ကြသွားအောင်လို့အာထုတဲ့ခါလဲအာထုလိုက်ငေးတဲ့ခါလဲငေးလိုက်တွေးတဲ့ခါလဲတွေးလိုက်မှိုင်းတဲ့ခါလဲမှိုင်းလိုက်ဟောတော့ဒီလိုဆိုရင်ပြတ်တော့ပြတ်တော့ဆိုတော့အဲ့ဒါဆေးရိုးတော့ဆေးရိုးတော့ဘာဖြစ်တော့နာရာဆေးပေါ့ဆေးမထက်တော့ဒီဆေးမတိုးတော့ဘူးအမတ်ကလည်းပြတ်တော့ပြတ်တော့လုံးနေလို့ရှိဘယ်တော့မတိုးတော့ဘူးဒီခါလဲယောဂီနာရာဆေးဖြစ်သွားတာဟုတ်ကဲ့လားအဲ့ဒါဖြစ်နေတယ်ဓမ္မဒါမို့မပြတ်စီဝဲရမယ်အားသက်ရမယ်တိုးတက်အောင်လုပ်ရမယ် ခက်ခဲတွေတွေ့လာပြီဆိုလို့ရှိရင်ပို့ပြီးတော့ကိုအားထုတ်ရမယ်ကိုကိုနဲ့တမမြတ်မကဲမနဲ့သုံးစားပြီးတော့အားထုတ်ရမယ်ဒါမှဟုတ်ကဲ့လားမိဝဲပွားများလေ့လာများအပကျုပ်ကုတ်နေခဲ့နော်မလားပြောရမယ်မိဝဲပွားများလေ့လာများအပကျုပ်ကုတ်နေခဲ့လျင်မိဝဲပွားများလေ့လာများ အပ္ပကျုပ်ကိုနေခဲ့လျင်သို့သွာလာလှုပ်ရှားသတိထားသူအမမေ့ခေါ်ဒီပင် သွာလာလှုပ်ရှားသတိထားသူအမမေ့ခေါ်ရည်ပင်သို့အဲအဲ့တော့ရှောင်ရှားတဲ့နဲ့ဒီစိတ်တရားတွေကိုရှောင်ရှားမှုမပြတ်ွက်ဘူး ပြက်ကွက်ဘူးဆိုတော့ဒီအလုံးနဲ့ချိန်ကုန်မပြက်ကွက်တဲ့အလုံးနဲ့ချိန်ကုန်တယ်ဆိုတော့အတိတ်ကမကြောက်ဘူးလားဆောင်ပွားတဲ့အချက်တွေကိုဆောင်ပွားဖို့မပြက်ကွက်ဘူးဆိုရင်အဲ့ဒီအလုံးနဲ့ချိန်ကုန်တယ်မကြောက်ဘူးလားသူအပြင်အခုလိုယုတ်တိလေးလေးစားစားစိတ်စားစားလုပ်ရတဲ့ဟာတွေကိုဒီကညွှန်တဲ့အတိုင်းယုတ်တိလေးစားစားနဲ့စိတ်စားစားလုပ်ရဲဟုတ်ပြီတော့ဒီလုံးနဲ့ချိန်ကုန်တယ်ကြောက်ဘူးလားအဲ့ဒါအပမရတာဟောတာဆိုတာဒါပဲမမေ့မှုနဲ့ကြော်လိုက်ကြလေဆိုတာဒါပြောတာအဲ့တော့ဒီလုံးနဲ့ချိန်ကုန်တယ်ဆိုလို့ရှိရင်မိမိစိတ် ကိလေသာတွေကကာကွယ်ရမရောက်ဘူးလားဖြစ်ပါအောင်မလားကိလေသာတွေလာပါအောင်မလားဟောမိမိရဲ့စိတ်ကိုကိလေသာတွေဝင်ကုန်မရအောင်အကာအကွယ်ပေးထားလိုက်တော့တော့ဟုတ်လားမိမိစိတ်ကတောက်ကြမသေးတဲ့ကိလေသာတွေမပေါ်ရအောင်အဲ့ဒါဒီလိုတောက်ကြနေတဲ့ကိလေသာတွေမဝင်မှုဆိုလို့ရှိရင်ကိလေဒီတိုင်းအလွတ်နေရင်ပြက်ကွက်နေရင်ဘာဖြစ်လို့ကိလေသာပေါ်ထဲမြင်မယ်မပြက်ကွက်တော့ဘာဖြစ်လို့ကိလေသာပေါ်ထဲကကိုယ့်ကိုယ်ကိုကိုယ့်ဘဝကိုဘာဖြစ်လို့ဆက်တင်းနေတာတစ်ချက်မှတစ်ချက်ဆက်တင်းတစ်ချက်မှတစ်ချက်ဆက်တင်းလိုက်တာ သီလလုံဆောင်ရင်အကျမ်းစာကိလေသာတွေကဆယ်တင်လိုက်တာပဲလုံးမလားကာမဂုဏ်နဲ့အချိန်မကုန်ရင်အလားသကိလေသာတွေကဆယ်တင်လိုက်တာလုံးမလားအခုလိုတရားလို့ကိုယူသေးတယ်အားထုတ်နေလို့ရှိရင်အနုသကိလေသာလေးတော့မရှိတော့အဲ့ဒီအနိစ္စတွေဆယ်တင်နေတာဂုံဆဲရဖြောက်ကျူးလို့အဲ့ဒါမှလားခုနစီကြီးအဲ့ဒါဒီတိုင်းနေမယ်ဆိုလို့ရှိရင်အာမဏိမတွဲမဲ့နဲ့ဒီတိုင်းဆိုလို့ရှိရင်နုနဲ့နေပြီးတော့ဒီချိန်ကြီးရပါလို့တော့ဒါကြီးကပြပြီးတော့တေးဝရှိတာပဲခေါ့လားဟုတ်ကဲ့လား အဲ့ဒါအာမဏိထည့်သွင်းလိုက်တော့တခါလေအရှိဟုံးနဲ့ရုပ်ထည့်လိုက်တာရုပ်ကွန်နေတော့ရုပ်ထည့်လိုက်တာခိုင်ကုန်းထည့်ရသွားတာပဲအာမသွင်းရအာမဏိဆိုတာပါလေအများနဲ့ကြောင်းနဲ့ဆက်ရမယ်အဲ့တော့ချိန်လိုက်ရမယ်ပြီးတော့ပါလို့ကျွမ်းမြတ်စွာရှိမှမယ်ရှိအောင်မှစိတ်ကလေးအချိန်လိုက်ချိန်လိုက်ကြဒီလိုမှလားအာရိထည့်ပြီးအာရိထည့်ပြီးတော့အာဆိုတာမျိုးအချိန်ရမှသူအာဖြစ်တာမလားအချိန်ဝင်နေဖြစ်လာပြီဆိုလို့ရှိရင်အာကောင်းလာတဲ့ခါကျတော့ယုံနာပိုင်းခြားပြီးယုံနာကြောင်းကြီးယုံနာပြည့်တဲ့နေသာရိပါအနတ္တချက်တယ် ချက်ကချက်ကသိနေမှာနော်ဒါတည်တင်းနေတာပဲအဲနောက်ဆုံးဉာဏ်နိဗ္ဗာန်ကိုအရိယမညာပူညာနဲ့မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်ဘာဖြစ်လို့ကိုယ့်ကိုယ်ဆက်တင်ပြီနိဗ္ဗာန်ကုတ်ဆက်တခါတည်းရောက်သွားတာယုံတက်လိုက်တာဒီအလုံးနဲ့ယုံတက်တာဟုတ်တယ်မလားနုနိစင်ကြီးသာမင်းယူလီကိလေပွဲယုံထွက်ကဲတင်လေတဲ့ကိုယ့်ကိုယ်ကဲတင်ပါတဲ့မြတ်စွာဘုရားကအဲစစ်သုံးရှင်ကြီးရှင်ဦးကြီးနုနဲ့နေနေတာကိုရှင်ဆရာရဲ့လိမ္မာပန်းနာမှုကြောင့် တစ်ထဲမှာကျင်နေခဲ့တဲ့ဆင်ကြီးဆိုတော့ဒီဥတွေကြပြီးတော့စစ်စီစီမောင်းနေကြတယ်ရက်ခတ်ပြီးတော့အမှန်ကြီးချက်ချင်းတော့ပြေးလိုက်တာဒါကလည်းအမှန်ကြီးရုံးတက်လိုက်တာဆင်ကြီးကုန်းတဲ့ရောက်သွားတဲ့ဟာကိုအကြောင်းပြပြီးတော့မြတ်စွာဘုရားတရားတော်ကိုဒီမှာလှုပ်ခေါ်တာဟုတ်ကဲ့လားအဲ့ဒါလည်းပါဝေကဆင်လေးတို့အခုလိုကာမနာတော်ကြီးကိုကြိုက်ခိုက်ဆင်ကြီးကလုံးလာတိုက်ဆိုတော့အတိုင်းပါဘူးအဲတွေးစားပြီးတော့ခြေတွေးပြီးတော့ကိုရတာနားရတာသိရတာပေါ့လေဒီမှာနည်းနည်းအရွယ်ကြလာတဲ့အခါကျတော့ နာရတာပေါ့လေဒါကြီးဒါကြီးမတော်တဆပဲနဲ့နာတော့တော့ပိုင်းကပါဝိဒရှင်ကြီးလို့အခုအဲ့ဒါကြီးသံနမူနာမှီးပြီးတော့ဟုတ်လားမလားအခုလိုပြိဿံတရားတွေပြပါဆိုအထုတ်ပြီးတော့အမှန်တရားကိုရကောင်းတော့ဒီလိုကြီးသုံးမျိုးကလုံးဝနိုင်တဲ့အထိကျိုးစားပွားများပြီးတော့အ ਨੇ ဆုံးအပေမှာအပေဆွဲထားတဲ့ကိလေသာကွက်ကလွတ်မြောက်တဲ့ဒီကျိုးစားပွားများအထုတ်နိုင်ကြပါစေ